မာလခိအနာဂတိကျမ်းခန်းကြီး1အငယ်1မှ9ထာဝရဘုရားသည်မာလခိလက်တွင်ဣသရေလအမျိုးသို့ပေးလိုက်တော်မူသောဗျာဒိတ်နှုတ်ပတ်တော်ဒီဟုသောထာဝရဘုရားမိန်တော်မူသောစကားဟုမူကားတင်တို့ကိုငါချစ်လေပြီ အကျွန်ုပ်တို့ကိုအဘယ်သို့ချစ်တော်မူသနည်းဟုတင်တို့မေးကြလျင် ဧသောသည်ယာကုပ်၏အကိုဖြစ်သည်မဟုတ်လော။သို့တော်လည်းယာကုပ်ကိုငါချစ်၏။ဧသောကိုငါမုန်း၍သူနေသောတောင်တို့ကို လွင်ပြင်ဖြစ်စေပြီ။သူအမွေခံရမည်ကိုမြေခွေးတို့၌အပ်လေပြီဟုသာရဖျားမိန်တော်မူ၏။ဧဒုံအမျိုးသားတို့ကငါတို့သည်ပျက်စီးတော်လဲပျက်စီးသောအရတ်တို့ကို တဖန်တိဆောက်အုံးမည်ဟု ဆိုရတွင် ကောင်းကင်ဘုရားအရှင်ထာဝရဘုရားမိန့်တော်မူသည်ကားသူတို့သည်တိဆောက်တော်လဲငါဖြိုဖျက်မည်သူတို့ကိုဒုစရိုက်ပြည်သားထာဝရဘုရားအစဉ်အမျက်ထွက်တော်မူသော လူမျိုးဟု၍သမုတ်ကြလိမ့်မည်ထိုအမှုကိုတင်တို့သည်မြင်သောအခါထာဝရဘုရားသည်ဤဒေလပြည်ဤပြင်မှဘုံတကူကြီးတော်မူသည်ဟု ဆိုကြလိမ့်မည် အငယ်6မှ30တာဒီအဖကိုယူတည်တတ်၏ကျွန်ဒီသခင်ကိုကြောက်ရွံ့တတ်၏ငါဒီအဖမှန်လျင်ငါကိုအဘဲသူယူတည်သည်။သခင်မှန်လျင်အဘဲသူကြောက်ရွံ့သည်ဟုကောင်းကင်ဘူကြီးအရှင်သာရဖျားသည်နာမတော်ကိုမထီမဲ့မြင်ပြုသောသူယေပရောဟိတ်တို့အားမေးတော်မူ၏အကျွန်ုပ်တို့သည်နာမတော်ကိုအပေတို့မထီမဲ့မြင်ပြုပါသည်ဟု င်တို့မေးရာတွင်ညစ်ညူးသောအစာကိုငါရစ်ပလင်သို့ ဆောင်ခဲ့ကြသည်တကားအကျွန်ုပ်တို့သည် ကိုရော့ကိုအဘယ်သို့ ရှုံချပါသနည်းဟု မေးရာတွင်သာဝရဖျားဤစပွဲသည် ရုံမာဤဟု ဆိုသောကြောင့်ငါကိုရှုံချကြပြီမျက်စိကန်းသော အကောင်ကိုရစ်ပူဇော်လင်အပြစ်ရှိသည်မဟုတ်လောခြေဆွန့်သောအကောင်နှင့် နာသောအကောင်ကိုရစ်ပူဇော်လင်အပြစ်ရှိသည်မဟုတ်လော မြို့ဝန်မင်းအားဆက်ပါလော့။မင်း၏စိတ်နှင့် တွေ့လိမ့်မည်လော။သင့်မျက်နှာကို ထောက်လိမ့်မည်လောဟု ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရား မိန့်တော်မူ၏။ယခုမှာဘုရားသခင်သည်ငါတို့ကိုကယ်မသနားတော်မူမည်အကြောင်း၊ထာဝရဘုရားရှေ့တော်၌ဆုတောင်းကြပါလော့။သင်တို့လက်ခံသောကြောင့်ဤသို့ပြုတတ်ကြ၏။သင်တို့မျက်နှာကို ထောက်ရမည်လောဟု ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရား မိန့်တော်မူ၏။ ။သင်တို့တွင်အဘယ်သူသည်ငါ့တံခါးတို့ကို ပိတ်လိမ့်မည်နည်း။သင်တို့သည်ငါ့ယဇ်ပလ္လင်ပေါ်မှာမီးကိုအချည်းနှီးမညှိရကြ။သင်တို့ကိုငါအလိုမရှိ။သင်တို့ပြုသော ပူဇော်သက္ကာကိုငါလက်မခံဟု ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားမိန့်တော်မူ၏။နေထွက်ရာအရပ်မှသည် နေဝင်ရာအရတိုင်အောင်တပါးမျိုးသားတို့တွင်ငါ၏နာမတော်သည် ကြီးမြတ်ရလိမ့်မည်။ခတ်သိမ်းသောအရတို့၌နန္တာဘောင်းကိုငါ၏နာမတော်အားမိရှို့၍တန်ရှင်းသော ပူဇော်တကာကိုဆက်ကပ်ရကြလိမ့်မည်။ငါ၏နာမတော်သည်တပါးမျိုးသားတို့တွင် ကြီးမြတ်ရလိမ့်မည်ဟု ကောင်းကင်ဘုရားရှင်ဒါဝရဖျားမိန်တော်မူ၏တင်တို့ကဒါဝရဖျား၏စပွဲတော်သည်ညဉ့်ညူး၏ တင်ထားသောဘောဇဉ်ပူဇော်တကာသည်ရုပ်မာဤဟု ဆိုသောကြောင့်စပွဲတော်ကို ရှုတ်ချကြပြီတဖန်တင်တို့ကအမှုတော်ကို ဆောင်ရွက်၍ပင်မန်းစွာတကားဟု ဆိုလျက်ကဲ့ရဲ့တံကို ပြုတ်တက်ကြသည်ဟု ကောင်းကင်ဘိုကြီးအရှင်ဒါဝရဖျားမိန်တော်မူ၏လူယူသောအကောင်ခြေစွန့်သောအကောင် နာသောအကောင်ကို ဆောင်ခဲ့ကြပြီထိုတို့သောပူဇော်တကာကို ဆောင်ခဲ့ကြပြီတကား သင်တို့လက်မှငါခံရမည်လောဟုထာဝရဘုရားမေးတော်မူ၏တစ္ဆာဂတိထားပြီးမှမိမိတိုးစု၌အထီးရှိလျက်ပင်လှည့်စား၍ထာဝရဘုရားအားချွတ်တဲ့သောအကောင်ကိုရစ်ပူဇော်သောသူသည်အမင်္ဂလာရှိစေတည်းငါသည်ကြီးမြတ်သောရှင်မြင်ဖြစ်၏ငါ၏နာမတော်သည်လူအမျိုးမျိုးတို့တွင်ကြောက်မဲ့ဖွယ်ဖြစ်ရမည်ဟု ကောင်းကင်ဘုရားရှင်သာရဖျား မိန့်တော်မူ၏။